1346ခုနှစ်တော်သလင်းလာဇန်8ရက်1984ခုနှစ်စက်တင်ဘာလ2ရက်နေ့လယ်3နာရီအချိန်မှာဘုန်းကြီးတို့တရားပွဲစတရားပွဲအစမှာထုံးစံအတိုင်းစာမျက်နှာ9မှာပါတဲ့ဓမ္မကြေးမုံတွင်တင်၍စစ်ဆေးပါဆိုတဲ့ဆောင်းပုံးနဲ့တရားပွဲဖွင့်ရအောင်အဲဒီမှာ ဂိုင်ဖြည်းဖြည်းဆိုတန်ရှင်ကြည်လင်ရေမုံပြင်ဝဲသင်သွင်ရူပလှမလှကိုနေညာမရွေကြည်စစ်ဆေး၍ရင်ချေမဲ့ပြောင်း ဝေချံပေါက်နှင့်ညင်းပြောက်တင်းဒိတ်ခုအကျိတ်ကိုသေသိပေရှာပမာလာတုမြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကျေမုံပြင်ဝဲ သင်သွင်းမနာစိတ်အလှကိုနေညာမရွေတင်စစ်စေးလော့မြစ်ကြီးကိလေတွေ့ခဲ့ပေသော6ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာ သင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ချမ်းသာဖုံးလိမ့်မှန်စွာသည်တစ်ခေါက်ဆိုပါ မြတ်ဖျားဗုဒ္ဓဟောညွန်ပြသည်မဟုတ်ဘူးနော်အောက်ကမြစ်ပါတယ်မြတ်ဖျားဗုဒ္ဓဟောညွန်ပြသည်အောက်မြစ်ပါတယ်နော်ရှင်တော်မြတ်ဖျားဟောကြားညွန်ပြသောတရားတော်ဒီဟုသောမှန်ပြင်မှတင်၍စစ်ဆေးပါဒီလိုဆိုလို့ရတယ်နော်အဲ့ဒါကဆိုလေးတွေဒီသည်ဆိုတဲ့စကားလုံးကိုအစိုးတဲမှားကြတယ် ဓမ္မကြည်လင်ကြီးမုံပြင်ဝဲတင့်သွင်းမနာစိတ်အလှကို နေညမရွေတင်စစ်ဆေးလော့ညစ်ကြေးကိလေတွေ့ခဲ့ပေသော စိတ်ကိုစစ်ဆေးလို့စိတ်ထဲမှာအဘိဓါလောဘဝိသမလောဘပြဘာဒကောဓဥပနာဟဆိုတဲ့အညစ်အကြေးတွေများစိတ်ထဲမှာတင်နေတာတွေ့ရင်တဲ့6ထွေနီးဖြင့်ပျောက်စေလွင့်မှနီး6ပါးမှာတင့်လျော်ရာတနည်းနည်းနဲ့ အဲ့ဒီစိတ်အငြိအကျေးပျောက်သွားပြီးစိတ်ဖြူစင်အောင်ကြိုးစားပါတဲ့၆တွေနည်းဖြင့်ပျောက်စေလွင်မှ မလင့်မကြာတင့်ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်အဲ့ဒီမှာ၆ထွေနီးဆိုတာအဲ့ဒီဆောင်ပုတ်ရဲ့အထက်ကဆောင်ပုတ်ထဲမှာ၆ထွေနီးပါတယ်ရင်တရင်ကအတူချုပ်အရင်ရှင်းပြခဲ့တာအဲ့ဒီဆောင်ပုတ်ရဲ့အထက်ကဒေသနာတော်ပေါင်းစုံဆိုတဲ့ထဲကစိတ်မင်းများကို ဖြူစင်စေသည့်နီး၆မျိုး မဲသည့်စိတ်ကိုဖြူစေလိုတော်ထို့ထိုအာယုံညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲလောဘဒေါသမောဟအစိုက်တဲ့ကိလေသာအငြင်းမဲ့စိတ်ထဲမှာဝင်လို့မို့အဲ့ဒီစိတ်အငြင်းမဲ့ဖြူစင်စေခြင်းယင်သို့မဟုတ်ဖြူစင်နေတဲ့စိတ်ကိုမငြင်းမဲစေခြင်းယင်စိတ်အငြင်းမဲကို ဖြစ်စေနိုင်တဲ့အာယုံလောဘအာယုံဒေါသအာယုံအာယုံမပြုတ်နဲ့တဲ့ရှောင်လိုက်ပါတဲ့ဒေါသလောဘဖြစ်စရာအာယုံဒေါသဖြစ်စရာအာယုံတွေ တွေ့ကြုံမဲ့နေရာမသွားနဲ့တွေ့ကြုံမဲ့စိတ်ကူးစိတ်သံမပြုတ်နဲ့တကယ်လို့များအဲ့ဒါလို့လောဘဖြစ်เสียဒေါသဖြစ်เสียအာယုံကိုအာယုံပြုတ်မိပြီဆိုလို့ရှိရင်လည်းအဲ့ဒီအာယုံမှာစိတ်ကပျော်မွေ့မနေအောင်ပျော်မွေ့ပြီးလောဘဒေါသမောဟအညစ်အကြေးကမနေအောင်စိတ်ကိုဆုံးဖြတ်ထားပါပြောင်းလေဖုံဖုံကောင်းအာယုံသည်လောဘဖြစ်เสียအညစ်အကြေးအာယုံကြောင့်လောဘအညစ်အကြေးဒေါသအညစ်အကြေးဖြစ်နေပြီလို့ ကိုကိုကိုသိပြီဆိုလို့ရှိရင်လည်းပဲတဲ့ဒီအာယုံကိုဆက်လက်ပြီးအာယုံပြုမနေပါနဲ့တဲ့တခြားကုသိုလ်ဖြစ်စရာအာယုံဖရာအာယုံတရားအာယုံစိုက်တဲ့အာယုံတွေကိုပြောင်းပေးလိုက်ပါတဲ့ပြောင်းလေဖုံဖုံကောင်းအာယုံဒီနုလုံပတိညာချိန်ညိလောနုလုံပတိအပြင်းများအလှလှညာချိန်ညိလောညာနဲ့စင်စာချင့်ချိန်ဝေပါမှာတဲ့ဒီလောဘလက်ခံထားတာကောင်းမလားဒေါသမောဟမာန အိတ်တာမစ္စရိယဆိုတဲ့အညစ်အကြေးတရားတွေငါစိတ်ထဲမှာဝင်နေတာဒါလက်ခံတာကောင်းသလားဒီလိုလက်ခံခြင်းအပြင်အကျိုးများမလားအကျိုးနိုင်မလားအစိုက်ပြီးဉာဏ်နဲ့အကျဉ်းချင်းအဖန်မှန်အပြန်ပြန်လှန်လှန်ဆင်ခြင်စဉ်းစားချင့်ကြိမ်ပြီးတော့ဒီအညစ်အကြေးကိုပယ်ပါနုလုံပတိဉာဏ်ချင်းညှိလောပို့ပြီးမေတ္တာမေတ္တာပွားပေးပါတဲ့မေတ္တာပွားရင်လည်းပဲစိတ်ထဲအညစ်အကြေးမဝင်ပါဘူး တကယ်မိမိတဏ္ဍမှာတတ္တဝါအများချမ်းသာစေလိုတဲ့စိတ်ထားဖြစ်နေရင်စိတ်ကလေးဟာကြည်လင်းငြိမ်းချမ်းအေးမြပြီးတော့ကြည်နုနှစ်သိမ့်ငြိမ့်နေတာကြည်တော့ဘယ်ကိလေသာညစ်ကြေးဝင်တော့မလဲဉာဏ်ချိန်ညှိတော့ပို့ပြီးမေတ္တာသမထာနဲ့သမထဘာဝနာပွားခြင်းအပြင်လည်းစိတ်အညစ်အကြေးစင်ကြယ်ပါစေစင်ကြယ်စေပါတယ်တဲ့သမထဆိုတာအာယုန်တစ်ခုထဲမှာစိတ်စိုက်ပြီးတီးနေတာဒါကြောင့်မလို့ကိလေသာတွေမဝင်မဲ့ငြိမ့်နေတာစိတ်ကလေး သမထဘာဝနာပွားခြင်းအပြင်လည်းအညစ်အကြေးပယ်နိုင်တယ်။ပွားရာဝိပါဝိပဿနာပွားခြင်းအပြင်လည်းပဲလောဘဒေါသမောဟမာနအိတ်တမစ္စရိယအညစ်အကြေးစင်ကြယ်သိနိုင်ပါတယ်တဲ့။ပွားရာဝိပါနိ6ရတွင်တင်မြရာသုံးဖြူစိတ်ဖုံးသည်အဲ့ဒီနိ6မျိုးတဲကမိမိနဲ့တင့်လျော်ရာ အချိန်ကာလနဲ့တင့်လျော်ရာအခြေအနေနဲ့တင့်လျော်ရာ နိုင်မယ်ထင်တဲ့နီးနဲ့စိတ်အငြေကြီးဖြူစင်အောင်လျှော်စေပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်တသက်လုံးတသန္တရာလုံးချမ်းသာပါလိမ့်မယ်မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံမုံကောင်းအာယုံဤနုလုံပတိညာချိန်ညှိလော့ ပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပါနိ6ရတွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်ဆိုမဲသည့်စိတ်ကို စိတ်ကိုညင်မဲစေတဲ့စိတ်ဟာသူ့ပဂရိအပြင်ဆိုလို့ရှိရင်ကြည်လင်ဖြူစင်းပြီးတော့နေတဲ့တဲ့အာယုံကိုတိယုံမြတိယုံမြသဘောလေးအဲဒီကြည်လင်ဖြူစင်းနေတဲ့စိတ်ကိုစိတ်ကိုညင်မဲစေတဲ့စိတ်ညင်မဲကြောင့်ဥပကိလေသာတရားတွေကဝင်းဝင်ပြီးနှောင့်ယှက်လိုက်တဲ့အခါကျတော့စိတ်ဟာညင်မဲညင်မဲသွားရတယ်တဲ့အခိုက်အတန့်အပြင်ညင်မဲသွားရတယ် အဲ့ဒီဥပကိလတတရားတွေစိတ်ထဲကကွာသွားပြန်တော့စိတ်ဟာဖြူစင်းသွားပြန်စိတ်ဖြူစင်ရင်ယုတ်ကြည်လင်နဲ့ယုတ်ကြည်လင်နေရင်ချမ်းသာတယ်ယုတ်ကြည်လင်ပြီဆိုလို့ရှိရင်စိတ်ဖြူစင်ပြီဆိုလို့ရှိရင်ယုတ်ကြည်လင်ပြီချမ်းသာရုံမဟုတ်ဘူးဖြူစင်တဲ့စိတ်အစဉ်မှာပါဝင်တဲ့အတိတ်ကလည်းထက်လာတော့အကြောင်းအကျိုးအကောင်းအဆိုးကိုခွဲခြားသိတယ်အမှားအမှန်ခွဲခြားသိတယ်ဒါရင်မကသေးဘူးဒီတဲ့တန်ဖိုးရှိတဲ့အတိရတယ် ဒီတဲ့တန်ဖိုးရှိတဲ့အသီးကဘာလဲလို့ဆိုတော့ရုပ်တဘာဝကိုတဘာဝအမှန်တိုင်းထိုးထွင်းသိတဲ့ဝိပဿနာဉာဏ်စိတ်စင်ကြဲနေလို့ရှိရင်ဖြစ်တယ်။နာမ်တဘာဝကိုတဘာဝအမှန်တိုင်းထိုးထွင်းသိတဲ့ဝိပဿနာဉာဏ်ဒါလည်းဒီအသီးလည်းပဲစိတ်စင်ကြဲလို့ရှိရင်ဖြစ်တယ်။ဒါကြောင့်မလို့စိတ်စင်ကြဲဖို့အရေးကြီးတယ်။မဇ္ဈိမနိကေမူလပါဏာတဝဋ္ဌတုတ်မှာဒီစိတ်ညင်မဲကြောင်း136ပါးကိုဖော်ပြထားတယ် အဘိဇာဝိသမလောဘောစိတ်တတဥပကိလေဥပကိလေတောအဘိဇာသူတစ်ပါးစည်းစိမ်ကိုမိမိစည်းစိမ်ဖြစ်စေလိုသမှုရှေးရှုကြံစီခြင်းအဘိဇာသည်၎င်းဝိသမလောဘောမတရားလိုခြင်းမှုလောဘသည်၎င်းစိတ်တတစိတ်ဤဥပကိလေသောညင်မဲကြောင်းတရားပေ၏တဲ့သူတို့ဘာစီစဉ်ကိုစီစဉ်ဖြစ်စေလို့ဖြစ်စေလို့တဲ့စိတ်ထားနဲ့ဖြစ်စေလို့တဲ့စိတ်ထားနဲ့ မတရားတဲ့လောဘဟာဒါစိတ်ကိုညစ်မဲစေတဲ့တရားတွေပဲစိတ်ညစ်မဲကြောင်းတရားပဲတဲ့ဗျာပါတော့စိတ်တတဥပကိလေသောဗျာပါဒဆိုတာ သူတစ်ပါးကိုဖြက်စီးစေလိုဖြက်စီးလိုခြင်းပျက်စီးစေလိုခြင်းဒေါသပဲသူတစ်ပါးနာမည်ပျက်စေခြင်းနဲ့အဲကြောင့်သူတစ်ပါးနာမည်ကိုတနည်းနည်းနဲ့ဖြက်တယ်အထူးသဖြင့်မကောင်းသတင်းလွှင့်မဟုတ်သတင်းလွှင့် အမနာပသတင်းတွေလွင့်ပြီးတော့ဖြည့်စည်းတယ်ဗျာပါဒအဲ့ဒါလိုလှုပ်ခြင်းတဲ့စိတ်ဟာဗျာပါဒစိတ်သူတို့ဘာကိုဖြည့်စည်းခြင်းတဲ့စိတ်သူစည်းစိမ်ဥစ္စာပျက်စီးစေခြင်းနဲ့နောက်ဆုံးမှသူရုပ်ဆင်းအင်္ဂါပျက်စီးစေခြင်းနဲ့ဒီစိတ်ဗျာပါဒစိတ်ဒေါသပဲနောက်ကောဒကောဒဆိုလဲစိတ်ဆိုးတာဒေါသပဲစိတ်ဆိုးတာအမျက်ထွက်တာဒေါသပဲဒေါသကိုပဲနာမည်နှမျိုးတတ်ထားတယ်နောက်ဥပနာဟောစိတ်တတဥပကိလေသော ရံညိုးဖွဲ့တာလဲစိတ်ရဲ့ညင်မဲကြောင်းတရားပဲတဲ့ရံညိုးဖွဲ့တယ်ဆိုတာဒေါသမပြေပဲဖြစ်နေတာပေါ့ဒေါသမပြေပဲဖြစ်နေတာဥပကတ်လျက်နာဟဖွဲ့ချီထားတဲ့တရားတဲ့ဥပနာဟကတ်လျက်ဖွဲ့ချီထားတဲ့တရားဆိုတာဒေါသပြောတာအဲ့ဒီဒေါသမပြေနိုင်မပြောင်းနိုင်ဘူးဒီပုဂ္ဂိုလ်စဉ်းစားမိတိုင်းစဉ်းစားမိတိုင်းပဲစိတ်ကဒေါသဖြစ်နေတော့အဲ့ဒါရံညိုးခေါ်တယ်အကြိမ်ကြိမ်ဖန်မှန်အထထဖြစ်နေတဲ့ ဒေါသမကြေနိုင်မချမ်းနိုင်ဖြစ်နေတဲ့ဒေါသကိုဥပနာဟပရိယောနတ္တပါဠိယဆိုတာနောက်မေခမေခောစိတ်တတဥပေကိလေသောမေခဆိုတာလည်းပဲစိတ်ရဲ့အညစ်အကြေးပဲတဲ့မေခဆိုတာဘာလဲဆိုတော့သူကျေးဇူးခြေဖြစ်တာမိမိပေါ်မှာသူများကတင်နေတဲ့ကျေးဇူးကိုကျေးဇူးမသိရောမကဘူးကျေးဇူးခြေဖြစ်တာအဲ့ဒါမေခသူကတသူကတကရဏ ဝိနာသနာတဘာဝတဲ့မိမိပေါ်မှာသူတစ်ပါးပြုခဲ့တဲ့ကောင်းတဲ့အပြုအမူကျေးဇူးတရားကို ခြေဖြတ်တဲ့သဘောတဲ့ဒါမခနောက်ပလာတပလာတာလည်းပဲစိတ်ရဲ့အညစ်အကြေးဥပကိလေသာပဲတဲ့ယူကခာဟခေါ်တော့ယူကခာဟဆိုတာမိမိတဲ့ပါတဲ့ပုံကိုကိုတက်ပြီးပြိုင်တဲ့စိတ်ထားမိမိတဲ့သီလသာရတက်ပြိုင်တဲ့စိတ်ထားတမာရိသာရပြက်တက်ပြိုင်တဲ့စိတ်ထား ပညာသာရာကိုတက်ပြီးပြိုင်တဲ့စိတ်ထားမတူဘဲနဲ့တူတာပေါ့အဲ့ဒါပလာသဒီစိတ်ထားလည်းပဲဒီစိတ်လည်းပဲကိလေဥပကိလေသာစိတ်ညင်မဲ့ကြောင်းပဲတဲ့နောက်ပါတယ်တော့အိတ်သာအိတ်သာဆိုတာမနာလို့တာသူတို့ဘာကိုယ်တဲ့သားနေတာ မနာလို့တာသူတို့ဘာကိုယ်တဲ့ပစ္စည်းချမ်းသာတာမနာလို့ဘူးသူတို့ဘာကိုယ်တဲ့ခင်မင်သူများနေတာမိတ်ဆွေများနေတာမနာလို့ဘူး သူတို့ဘာကိုယ်တဲ့ကြီးညိုသူများနေတာမနာလို့ဘူးသူတို့ဘာကိုယ်တဲ့စီးပွားဖြစ်နေတာမလားလို့ဘူးရုပ်ချောတာမနာလို့ဘူးကိုယ်တဲ့သားတာမနာလို့တော့ဦးသမ ्या အိတ်တာသူလည်းပဲစိတ်ညင်မဲကြောင်းဥပကိလေသာပဲတဲ့မကောင်းတဲ့စိတ်တွေပေါ့နောက်မစ္စရိယမစ္စရိယလည်းပဲစိတ်ညင်မဲကြောင်းတရားပဲမစ္စရိယဆိုတာနှမျောတဲ့တွန့်တိုးတဲ့ဝန်တိုးတဲ့အဲ့ဒီမစ္စရိယကိုကျမ်းဂန်မှာ၅မျိုးပြအဲ့ဒါကရနောက်မစ္စရိယကို မကျင်းမကျဲလေးပြောတဲ့အခါကျတော့မှပြောရလာဘမစ္စရိယတဲ့လတ်လာဘမှာဝန်တိုးတာဝဏမစ္စရိယတဲ့ဂုံကျေးဇူးမှာဝန်တိုးတာရုပ်ဆင်းအင်္ဂါမှာဝန်တိုးတာစသည်ပေါ့လေနောက်မာယာတဲ့လှက်ပတ်တဲ့လှက်ပတ်တဲ့ဆိုတာကိုယ်မှာအပြစ်ရှိရတဲ့အတိုင်းအပြစ်မရှိတဲ့ရောင်ရောင်ဖြစ်အောင်လှက်ပတ်တဲ့စိတ်ထားမာယာနောက်သာထေယသာထေယကိုကေရာတိကဘာဝောလို့ဆိုတဲ့အကောက်ကျစ်ဆင်းလဲတဲ့စိတ်တဲ့ ကောက်ကျစ်စင်လဲတဲ့စိတ်တဲ့ကောက်ကျစ်စင်လဲတဲ့ဆိုတာမိမိမှမရှိတဲ့ဂုံကိုရှိဟန်ဆောင်တာတဲ့ကိုယ်သီလမရှိဘဲနဲ့သီလရှိခြင်းဟန်ဆောင်တယ်ကိုယ်တမာရီမရှိဘဲနဲ့တမာရီရှိခြင်းဟန်ဆောင်တယ်အစရှိသည်ဖြင့်မရှိတဲ့ဂုံရှိဟန်ဆောင်တာတာထေယဒီတာထေယကိုကျမ်းဂန်ကအာယတနမစ္ဆအာယတန9နဲ့တူတယ်တဲ့ဒီလိုဆိုတာဘာကြောင့်လဲဆိုတော့ အာယတနာ၅ကတဲ့ခေါင်းကမွေနဲ့တူတယ်တဲ့အမိကတော့၅ပဲတဲ့ဒါကြောင့်မွေတွေနဲ့တွေ့တဲ့အခါဒီအာယတနာ၅ကခေါင်းကိုပြတယ်ဟေ့ငါမင်းတို့နဲ့အတူတူပဲလို့တခါငါးတွေနဲ့တွေ့တဲ့အခါကျအမိပြတယ်တဲ့ဟေ့ဒါငါမင်းတို့နဲ့အတူတူပဲလို့အဲဒါလို့ဆင်းလဲပြီးတော့မရှိတဲ့ကုံရှိဟန်ဆောင်နေတဲ့ဟိုဒါကတော့သူတို့ကျမ်းဂန်ကဥပမာခွန်ကြီးတို့ လောကမှာပြောကြတာတော့ရှိတယ်မဟုတ်လားဟဲ့အဲဒီကောင်ကလင်းတို့ပါကွာဆိုတာပြောကြတယ်မဟုတ်လားပါတော့ဒီကောင်ကလင်းတို့ပါကွာဆိုတာကျွက်နဲ့တွေးတဲ့အခါကျတော့ဟေးငါမင်းတို့လိုတမျိုးတည်းပါပဲကျွက်ပါကွာလို့ပြောတယ်တဲ့ငှက်တင်နဲ့တွေ့တဲ့အခါကျတော့တောင်ပန်ပြပြီးတော့ကြည်ပါငါလည်းပြန်နိုင်တာပဲငါမင်းတို့လိုပဲငှက်ပါပဲလို့အဲဒါလို့ပြောတယ်တဲ့ဒါကတော့သာထေရတဘောနောက်တနည်းကတော့ ကြွက်ခွန်တောင်းတဲ့အခါကျတော့တောင်းပန်ပြပြီးတို့ကြွက်ဟုတ်ပေါင်းဟောကြည့်ဟောတာငှက်ပဲလို့ပြောတယ်ဒါကြောင့်မလို့ကြွက်ခွန်လွတ်သွားတယ်နော်ငှက်ခွန်တောင်းမှုရလာပြန်တဲ့အခါကျပြန်တော့လည်းပဲဟင်းတို့ကငှက်ဟုတ်ပါဘူးကြည့်ပါခေါင်းကြည့်တော့နရွက်နဲ့ခေါင်းနဲ့ကြွက်ပါလို့ဆိုဟောငှက်ခွန်လွတ်သွားပြန်ရောတဲ့ဒါလည်းကိရတိကသဘောပေါ့ကောင်းကြည့်စင်းလဲတဲ့သဘောနောက်ထံပထံပဆိုတာခက်ထံကြန္တနာစိတ်ကြံကြံတဏ္ဏကြီးဖြစ်နေတာ စိတ်ခက်ထန်ကြမ်းတမ်းတယ်ဆိုတော့သူ့မှာမာနအပြည့်ရှိနေပြီပေါ့ဒါကြောင့်မလို့ခက်ထန်ကြမ်းတမ်းတဲ့မာနစိတ်ကိုထံပခေါ်တယ်တရကူကမာနပဲတာရံပသူမြတဲ့တဆကဲပြုလိုတာသူကအရက်တပလင်းတောက်ရင်ငါကအရက်နှစ်ပလင်းတောက်နိုင်တယ်သူကနွားတစ်ကောင်တတ်နိုင်ရင်ငါကနွားနှစ်ကောင်တတ်နိုင်တယ်အစရှိသည့်ဖြင့်သူမြတဲ့တဆဘူပြုလုပ်လိုတဲ့စိတ်ဓာတ်ဟာတာရံပ ကုသိုလ်ဘက်မှာအဲ့ဒါလိုပြုလုပ်လို့တဲ့စိတ်ထားကတော့ဒါတာရမမဟုတ်ပါဘူးတဲ့ကုသလစ်ဆန္ဒပဲတဲ့ကျမ်းဂန်ကဆိုကြပါစို့သူကတနေ့ကိုစာတစ်ပုဒ်ရတယ်ဆိုလို့ရှိရင်အေးငါကတရားစာနှစ်ပုဒ်ရအောင်ကျင့်မယ်သူကတရားအထုတ်တာတနေ့မှညံတစ်ခုတက်တယ်ဆိုအေးငါကညံနှစ်ခုတုံးခုတက်အောင်ရှုမှတ်မှုချင်းကိုဆက်ဆက်သွားအောင်မအိပ်ဖဲအထုတ်လိုက်မှာဟာဩအဲ့ဒါလို့ဆိုလို့ရှိရင်တော့တာရမမဟုတ်ပါဘူးတဲ့ကုသလစ်ဆန္ဒတဲ့ကောင်းလားမကောင်းဘူးလား ကောင်းတယ်အဲ့ဒီလိုပဲလောက်ကြလားအင်းကြိုးစားပါတယ်တဲ့တယောက်တည်းပြော့တော်တော်ရွတ်တော်တော်ပြောနော်အဲ့ဒါကတော့သာရမမဟုတ်ပါဘူးတဲ့အကုသိုလ်ဘက်မှာကုသိုလ်မဟုတ်တဲ့ဘက်မှာပြိုင်တာအဝေါ်စားပြိုင်တာရုပ်ရှင်ကြည့်တာပြိုင်တာစိတ်ငကကြီးတဝင်းဝင်းတပြောင်ပြောင်ပြိုင်တာအဲ့ဒါသာရမတဲ့နော်သူက10ရက်တိရှိတာဝတ်လို့ရှိရင်ငါက15ရက်တိရှိတာဝတ်မဟာဆိုတာအဲအဲ့ဒါသာရမတဲ့သူကကရောလာစီးတယ်ဆိုလို့ရှိရင်ငါမာစီတိကြီးစီမဟာဆို အဲ့ဒါပါတော့ပါရမ္ပါတဲ့မာနပဲလူရင်းကတော့ထောင်လွှားတက်ကြွတာမာနမန်ရစ်တာမဒမန်ရစ်တယ်ဆိုတာအမျိုးမျိုးပေါ့စီစဉ်ဥစ္စာမန်ရစ်တယ်အသက်အရွယ်မန်ရစ်တယ်ကျမ်းမာရေးမန်ရစ်တယ်ရုပ်ဆင်းအင်္ဂါမန်ရစ်တယ်မကျမ်းမာရေးမန်ရစ်တယ်ဆိုတာရှိကအဖိုးအဖွားတွေတော်တော်ကျမ်းမာရေးကောင်းကြတချို့ဖွားကြီးတွေများဘယ်လိုပြောကြလဲလို့ဆိုတော့အသက်80ရှိပြီ ပြည့်တော်တို့များအခုအသက်80ရှိပါခေါင်းကြိုက်တယ်ဆိုတာသိတော့မသိပါဘူးတဲ့။ဘာပြောတာတော့မလား။ကျမ်းပါတယ်လို့။ကျမ်းပါတယ်။ပဲအရှင်ဘုရားတို့ခေတ်ပဲတော့ကြခေါင်းကြိုက်ရတာနဲ့တော့ကြဘိုက်နာရတာနဲ့တော့ကြကင်းဆယ်လေးဥယောင်လေးအသေးယောင်လေးနဲ့ရှုပ်ဝေးနေတာပဲ။တပြည့်တော်တို့များအခုချိန်ဒီခေါင်းကြိုက်တာတော့မသိသေးဘူးဖေ။အဲ့ဒါအာရောက်ကြမရခေါ်တယ်။ကျမ်းမာမှုအကြောင်းပြုပြီးမန်ရစ်တာတဲ့။အဲ့ဒါလည်းမာနပဲ။ဒီနေရာမှာမဒဆိုတာအဲ့ဒါပြောတာ။ ဒါလည်းပဲစိတ်ရဲ့အညစ်အကြေးပဲတဲ့နောက်အလွန်အလွန်မာနကြီးလို့မှုတိမ်ကြားတဲ့ခေါင်းရောက်နေပြီဆိုတဲ့အခါကျတော့အဲ့ဒါအတိမာနခေါ်တယ်တဲ့ဟုတ်ကလားတိမ်ကြားတဲ့ခေါင်းရောက်တော့မြေကြီးခြေတော့ထောက်မိသေးလားထောက်မိဘူးသူလဲစိတ်တတဥပကိလေသော စိတ်ရဲ့အညစ်အကြေးပဲတဲ့ ကုသိုလ်တရားတွေကို မေ့ပြီဆိုရင်အဲ့ဒါပမာဒတဲ့ဒါနပြုဖို့မေ့နေတယ်သီလဆောက်တည်ဖို့မေ့နေတယ်တရားနာဖို့မေ့နေတယ်ဘာဝနာပွားများအထုဖို့မေ့နေတယ်ဝေယဝစ္စဆောင်ရွက်ဖို့မေ့နေတယ်မိဘဝတ္တရားပြုစုဖို့မေ့နေတယ်ဆရာသမားဝတ္တရားပြုစုဖို့မေ့နေတယ်သရင်သုံးဖို့ရဲ့ဝတ္တရားပြုစုဖို့မေ့နေတယ်ရရေးရွာရေးမှာဆောင်ရွက်ရမယ်ကုသိုလ်လုပ်ငန်းတွေမဆောင်ရွက်ဖက်မေ့နေတယ်ဒါတွေဟာပမာဒတွေပဲပမာဒမေ့တာနှမျိုးရှိတယ်တစ်မျိုးကအခုပြောတဲ့ ကုသိုလ်ကောင်းမှုလုပ်ငန်းတွေကိုမေ့တာပမာဒတမျိုးကတော့ဒုစရိုက်တွေတဲ့စိတ်မြုပ်နေတာအဲ့ဒါပမာဒမကောင်းမှုဒုစရိုက်တွေပဲပြုနေတာပြုနေတယ်ဆိုတော့သူစရိုက်ပြုရမေ့ပြီပေါ့ဒါကြောင့်မို့ဒုစရိုက်တရားစိတ်လွတ်ထားသူအားမေ့လျော်ခေါ်သည်ပင်တဲ့နှမျိုးရှိတယ်အဲ့ဒါပမာဒအားလုံးကဒီမှာ16ပါးလို့ပြထားတယ်သို့တော်လည်းပဲ အဲ့ဒီ16ပါးတဲ့စိတ်ကိုညစ်စေမဲစေတာမဟုတ်သေးဘူးတခြားစိတ်ကိုညစ်မဲစေတဲ့တရားတွေရှိသေးတယ်ဘယ်ဟာလဲဆိုဒီထက်မပါတာမောဟမောဟဆိုတာအမှန်တိုင်းမသိတာသူဟာကိလေသာအညစ်အမဲတို့ရဲ့အခြေခံအကြောင်းအမှန်အစ်စ်ပဲအမှန်တိုင်းမသိတဲ့ပဲမသိတဲ့အတွက်ပဲမှားတာတွေကို အမှန်လို့ထင်ဒုက္ခကိုဒုက္ခလို့ထင်တယ်ဒုက္ခကိုကြပြန်တော့ဒုက္ခလို့ထင်တယ်မမြဲတာကိုမြဲတယ်လို့ထင်တယ် ဆင်းရဲတာကိုချမ်းသာတယ်လို့ထင်တယ်မတင်နေတာမလှပတာတင်တယ်လှပတယ်မကောင်းတာကိုကောင်းတယ်လို့ထင်တယ်ပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်မဟုတ်တာကိုပုဂ္ဂိုလ်ကြီးပဲတ attva ကြီးပဲသူကြီးငါကြီးပဲလို့ထင်တယ်အဲ့ဒါလို့ထင်တဲ့အထင်တွေဟာအမှန်ကို မသိမှုမောဟကအခြေခံလာတဲ့အတွက်သူလည်းပဲမောဟလည်းဥပကိလေသာပဲတခါဒီထဲမှာဥဒိစ္စမပါဘူးစိတ်ပြန့်လွင့်တာစိတ်ပြန့်လွင့်ပြီဆိုလို့ရှိရင်စိတ်ညစ်မဲသလားဖြူစင်သလား မြင်မဲတာပဲသူလည်းကိလေသာဥပကိလေသာပဲဓမ္မတိဝဋ္ဌတုတ်ထဲမှာဖော်ပြမထားဘူးထင်ရှားတဲ့အဖြစ်များတဲ့16မျိုးကိုသာဖော်ပြထားတာနောက်တစ်ခါကုတ်ကုတ်ဆနောင်တပူပါမှုနောက်ကမပြုတ်လို့သင်ခဲ့တာတွေပြုတ်လို့မိလို့ပြန်တွေးပြီးစိတ်ဆင်းရဲတာကုတ်ကုတ်ဆပြုတ်လို့သင်ခဲ့ရသားနဲ့မပြုတ်လို့ခဲ့မိတာကို ပြန်ပြီးတွေးပြီးစိတ်ဆင်းရဲတာဒါလည်းကုတ်ကုတ်ဆပဲအဲ့ဒါနောင်တပူပါမှုခေါ်တယ် အဲ့ဒါလည်းပဲဥပကိလေသပဲဒီထဲမှာတခါဌိနမိတ်မပါသေးဘူးဌိနမိတ်ဆိုတာစိတ်စေတသိက်လေးလံထိုင်မိုင်းမှု စိတ်လေးလံထိုင်မိုင်းနဲ့စေတသိက်လေးလံထိုင်မိုင်းနဲ့အဲ့ဒါကြောင့်ပဲရုပ်လည်းပဲလေးလံထိုင်မိုင်းနဲ့ယောဂီတို့ရဲ့မဟာမိတ်ကြီးပေါ့မဟုတ်လားမှန်ပါဗျာဘာလဲဌိနမိတ်အဲအိမ်ကြိုက်တယ်ဆိုရင်တော့သိပြီနော် အိမ်ငိုက်တာတို့ပြင်းကြီးတာတို့တွန့်ဆုတ်တာတို့ထိုင်းမိုင်းတာတို့အဲ့ဒါထိနာမိတ်တာကြီးပဲသူလည်းပဲစိတ်အငြိအကြီးပဲသို့သောဒီဝဋ္ထတုတ်ထဲမှာမဖော်ပြဘူးနောက်တစ်ခါဝိသိကိစ္စဖရာပေါ်မှာယုံမတန်တရားဖြစ်နေတာတရားပေါ်မှာယုံမတန်တရားဖြစ်နေတာတန်ခါပေါ်မှာယုံမတန်တရားဖြစ်နေတာကုသိုလ်လုပ်ငန်းတွေပေါ်မှာယုံမတန်တရားဖြစ်နေတာအဲ့ဒီတန်တရားဝိသိကိစ္စလည်းပဲ စိတ်အငြင်းမဲ့ပဲဥပကိလေသာပဲသို့တော်လည်းဒီထဲမှာဖော်ပြမထားဘူးဖော်ပြမထားတော့လည်းပဲအဲ့ဒီကြံတဲ့တရားတွေဟာလည်းပဲအခုဖော်ပြခဲ့တဲ့16ပါးထဲမှာထိုက်ရထိုက်ရသွင်းယူလို့ရတဲ့ဥပကိလေသာအငြင်းမဲ့တရားတွေပဲတဲ့စိတ်မစင်ကြယ်အောင်လောက်တာမှန်သမျှဥပကိလေသာစိတ်ညင်မဲ့ကြောင့်တရားကြီးပဲဒါတွေအားလုံးပယ်ရမယ်တဲ့အဲ့ဒါတွေပယ်နိုင်မှပဲစိတ်ဖြူစင်ပြီးချမ်းသာမယ်ဒါကြောင့်ဒီမှာ စာမျက်နှာ6မှာစိတ်ညင်မဲကြောင်းဥပကိလေသာတရား16ပါးသူပစ္စည်းကိုရလို့အဘိဇာအလိုကြီးကဝိသမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောဓာမှတ်လေပါဆိုရမယ်လိုက်ဆိုသူပစ္စည်းကိုရလို့အဘိဇာအလိုကြီးကဝိသမလောဘအလို အကျိုးဖြစ်လို့ခေါ်ဆိုပြပါအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောဒမှတ်လေပါစိတ်ဆိုးကကောဒမှတ်လေပါဆိုပါဥပနာဟမေခပလာတ အိတ်တာယံညိုးဖွဲကဥပနာဟာကျေစုဖြစ်ကမက္ခမှတ်ပါဂုံဤရှင်တုပြိုင်မှုပလာတာမနာလူခေါ်ဆိုကြီးအိတ်တာမနာလူခေါ်ဆိုကြီးအိတ်တာသို့ တ်တစ်ခေါက်နောက်တစ်ခုကမစ္စရိယမာယာတာထေယနှမျောလေပိမစ္စရိယနှမျောလေပိမစ္စရိယမိမိပြင်းမြဖုံးထားမာယာမိမိပြင်းမြဖုံးထားမာယ ဘုံမရှိပြန်ရှိဟန်ဆောင်ကဘုံမရှိပြန်ရှိဟန်ဆောင်ကထုပ်ဖို့ကမှတ်ကြတာထေယထုပ်ဖို့ကမှတ်ကြတာထေယ နောက်တစ်ခုကထံပတာရံပမာနမဒအတိမာနပမာဒမံခဲထံကထံပမှန်စွာသုတက်ကဲပိုပြုလိုတာရံပါထောင်လွှာမာနယိကမဒံထောင်လွှာမာနယိကမဒံ ထောင်လွန်းပြီးအတိမာနသာထောင်လွန်းပြီးအတိမာနသာကုသိုလ်များမေညာပမာဒာကုသိုလ်များမေညာပမာဒာသို့ 6ပါးစိတ်အားမဲစေ46ပါးစိတ်အားမဲစေဝဋ္ဌတုတ်မှထုတ်ပြသည်လေဝဋ္ဌတုတ်မှထုတ်ပြသည်လေကိလေမှန်သမျှကြံညတာတွင်ကိလေမှန်သမျှကြံညတာတွင်သူတို့လည်းစိတ်မဲညစ်ကြစေသူတို့လည်းစိတ်မဲညစ်ကြစေဆိုပါကိလေမှန်သမျှကြံညတာတွင် ဆိုပါသူပစ္စည်းကိုသူပစ္စည်းကိုတရားတော်ဒေသ rugi တ်ကိုညစ်မဲစေတဲ့ဥပကိလေသာ116ပါးတင်ကတယ်လားမကပါဘူးเนาะစိတ်ကိုညစ်မဲစေတဲ့တရားမှန်သမျှဥပကိလေသာကြီးပဲဒီမှာတော့ထင်ရှားတာ အဖြစ်များတာကိုထည့်ပြီးဟောထားတာအဲပလာတဂုံရီရှင်တုပြိုင်မှု ပလာတအဲ့ဒါကြည့်ပါကိုယ့်ရဲ့ตาတဲ့လူတက်တက်မပြိုင်ကြဘူးလားပြိုင်ပါတယ်ပြိုင်တယ်လောကမှာ ဒီနေ့ခြားခြားဖြစ်တတ်တဲ့အမလေးတချို့များဘာလို့တလဲဆိုတော့ဒီလူဟာငါနဲ့စားလို့ရှိရင်တော့ငါကဈီးစေးလောက်သူကမြင့်မို့တောင်လောက်ပဲလို့စိတ်ထဲမှာသိပြီမဲ့မြင့်မို့တောင်ကိုဈီးစေးနဲ့ပြစ်လို့ရှိရင်နာမည်တော့ကြီးမှာပဲဆိုပြီးတော့နာမည်ကြီးတဲ့လူတက်တက်ပြီးတော့မဟုတ်မတရားတွေပြောပြောပြီးပြိုင်တာတွေမတွေ့ဘူးလားအဲ့ဒါနဲ့သူနာမည်ကြီးအောင် လုပ်တာနာမည်ကြီးအောင်လုပ်ဟိုဘုန်းကြီးတို့ စစ်မဖြစ်ခင်ကအရှင်အဋိသဝန္တဆိုအရှင်အဋိသဝန္တဆိုတာဇာလဲတကယ်တတ်ပါတယ်ညံလဲထက်နဲ့လဲနဲ့ပါတယ်တတ္တိလဲရှိတယ်သူကတန်ခါလောကတလောကလုံးလောက်နဲ့သူကပြိုင်ပြီးတော့ဝါရပြိုင်တာပေါ့လေပြောတဲ့ဘုန်းကြီးတော့အကြာပေါ့လေအဲ့ဒီတုန်းကတော့အဲ့ဒီအခါတုန်းကတော့ဘုန်းကြီးတို့ကငငယ်လေးရှိသေးတာပဲလင်း၅၆နှစ်လောက်ရှိအောင်ပါပါနောက်ကြမှာ သူတို့ဝါရပြိုင်တဲ့စာတန်းစာရွက်စာတန်းတွေစာအုပ်တွေဖတ်ရလို့မလို့အကျိုးအကြောင်းသိတယ်အရိသဝန္တာတို့ကဟေ့နာမည်အခုလိုလိုလိုနာမည်ကြီးရင်ကြီးမကြီးဘူးဆိုလို့ရှိရင်ရွှေရကုံဖျားပေါ်တက်ပြီးတော့မြို့ပဲလှည့်ပြီးဘာဆိုလားပါပဲမြို့ပဲလှည့်ပြီးအဲ့ဒါလိုလုပ်မယ်တဲ့အဲ့လိုနာမည်ကြီးကျင်တဲ့လူကလည်းရှိသေးတာပေါ့ဒီတော့အဲ့တချို့ကပါရမ္ပစိတ်နဲ့ကိုယ်ရတာတဲ့လူတက်တပီပြန်ညတာတော့တချို့တော့လည်းပဲပြန်ញင်လို့ပဲတချို့တော့လည်းပဲနာမည်ကြီးကျင်လို့ပဲ အဲ့ဒါလိုလောက်ကြတာတွေရှိတယ်ဒီတော့ဝဋ္ထတုံမှာမြတ်စွာဘုရားကအဝတ်နဲ့ဥပမာပြထားတယ်စိတ်နဲ့အဝတ်နဲ့ဥပမာပြထားတယ်ညင်နွမ်းနေတဲ့အဝတ်ကိုတဲ့ဆေးဆိုးမယ်ဆိုလို့ရှိရင်အဖြူဆိုးပဲအဖြူပဲဆိုဆိုအနီပဲဆိုဆိုအပြာပဲဆိုဆိုတဲ့အနီရောင်အဖြူရောင်အပြာရောင်တော့ပေါက်မှာပါပဲတဲ့ပေါက်တာပါပဲတဲ့ဒါပေတဲ့အယောင်မလှပါဘူးတဲ့ဟုတ်ပါမလား အနီရောင်ရလို့ရှိရင်လည်းပဲအနီဘုတ်ကြီးထွက်မလာဘူးလားအပြာရောင်ရလည်းအပြာဘုတ်ကြီးထွက်လာတယ်ဘာကြောင့်အဝတ်ကညှဉ်းနှွမ်းနေလို့တဲ့ဘယ်စေးဆူဆူကြည်လင်လှပါတဲ့တောက်ပြောင်တဲ့အယောင်ကိုမရပါဘူးတဲ့အဲ့ဒီအတိုင်းမှာပဲတဲ့စိတ်လည်းပဲကိလေသာအငြင်းအမဲဝင်နေပြီဆိုလို့ရှိရင်ဒီစိတ်မှာအဲ့ဒီကိလေသာအငြင်းအမဲဝင်နေတဲ့စိတ်ကြောင့်တဲ့ဉာဏ်ကလည်းပဲ ကောင်းတာမကောင်းတာမှားတာမှန်တာကိုဖြောင်းမြောက်မှန်မှန်မသိနိုင်မမြင်နိုင်ပါဘူးတဲ့ဒါကြောင့်မလို့အလုတ်ကလည်းအလွဲလွဲအချော်ချော်လုံမိတဲ့အခါကြတော့အဘိဇာဝိသမလောဘအစာရတဲ့ကိလေသာအငြင်းမဲ့ဝင်ပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်အတွက်ဖြစ်ရမှာကတော့တဲ့ဒုက္ကတိပါတိကင်ခါတဲ့မကောင်းတဲ့အဖြစ်ကိုပဲသူရမှာပဲတဲ့မကောင်းတဲ့အဖြစ်ရမှာတဲ့နောက်တစ်ဘဝဖြစ်မဲ့ဆိုလို့ရှိရင်လည်းဒီမကောင်းမှု ညင်မဲ့တဲ့စိတ်ကြောင့်အပေဒုက္ခတိဘဝရောက်မယ်ပေါ့ဒီဘဝတည်းမှာပဲဒီမကောင်းတဲ့စိတ်အညင်မဲ့ကြောင့်အကျိုးပေးပြန်ပြီဆိုလို့ရှိရင်လည်းပဲစင်စင်ရဲရဲမွဲမွဲတေတေအတရေပြက်မျက်နှာပြက်အစိုက်တဲ့အကျိုးတွေပဲပေးမယ်ပေါ့ဖြူစင်တဲ့အဝတ်ကိုတဲ့ဆေးဆိုးလိုက်တဲ့အခါကျတော့တဲ့အနီပဲဆိုဆိုအဝါပဲဆိုဆိုအပြာပဲဆိုဆို ဆိုးလိုက်တဲ့အယောင်ဟာတောက်တောက်ပြောင်ပြောင်နဲ့လှလှပပအယောင်ရပါတယ်တဲ့ဘာကြောင့်လဲဆိုတော့အဝတ်ကဖြူစင်လို့တဲ့အဲ့ဒီအတိုင်းပဲတဲ့အညစ်အကြေးမတင်လို့လောဘဒေါသမောဟအညစ်အကြေးမတင်လို့ဖြူစင်နေတဲ့စိတ်ကိုတဲ့အဲ့ဒီစိတ်နဲ့ကောင်းမှုမကောင်းမှုဆင်ခြင်စဉ်းစားဝေဖန်ပြီဆိုလို့ရှိရင်ကောင်းမှုမကောင်းမှုကိုမှန်မှန်ကန်ကန်ပြတ်ပြတ်သားသားသိမြင်ပြီးတော့ကောင်းတာတွေပဲပြုလုပ်နိုင်တဲ့အတွက်ကောင်းကျိုးကိုရတယ်တဲ့ သူကတိပါတိကင်ခါတဲ့ဒါကြောင့်အဝတ်မှာအငြင်းပဲမတင်ပဲဖြူစင်စေဖို့လိုအပ်တယ်လို့စိတ်မှလည်းလောဘဒေါသမောဟမာနအိတ်တာမစ္စရိယဆိုတဲ့အငြင်းမဲတွေမတင်ပဲဖြူစင်စေဖို့လိုအပ်ပါတယ်တဲ့အဲ့ဒါလို့ညင်မဲတယ်မညင်မဲဘူးဆိုတာကိုလည်းပဲတတိထားပြီးတော့စစ်ဆေးမှသိတယ်တဲ့မစစ်ဆေးရင်မသိနိုင်ဘူးတဲ့မသိနိုင်ရင်ဒီအငြင်းမဲစိတ်မပယ်နိုင်ဘူးတဲ့ အဘိဇာဝိတမလောဘောစိတ်တတဥပကိလေသောဣတိဝိဒိတဝါအဘိဇာဝိတမလောဘံပဇဟတိအဘိဇာဝိတမလောဘော သူတစ်ပါးစိစိန်ကိုရလိုသမှုရှေးရှုကြံစီခြင်းအဘိဇာနှင့်အလိုလောဘကြီးခြင်းဝိတမလောဘသည်စိတ်တတစိတ်ဤဥပကိလေသောညင်မဲကြောင်းတရားပေ၏ဣတိဤသို့ဝိဒိတဝါတိသည်ရှိသော အဘိဓါဝိသမလောဘအဘိဓါနှင့်ဝိသမလောဘကိုပဇဟတိပယ်နိုင်၏တဲ့သူတော်ဘာစီစဉ်ရလိုတဲ့စိတ်ဖြစ်နေတာ မတရားလောဘဖြစ်နေတာမတရားတတ်မဲ့မှုဖြစ်နေတာမတရားလိုချင်နေတာဟာဒါစိတ်အညင်မဲပဲစိတ်ညင်မဲပြီဆိုလို့ရှိရင်တော့ဒီညင်မဲတဲ့စိတ်ကြောင့်မကောင်းကျိုးပဲရမှာပဲလို့အဲ့ဒါလို့သိတဲ့အခါမှာတဲ့ဒီညင်မဲတဲ့အဘိဓါဝိသမလောဘကိုပယ်နိုင်တယ်တဲ့ မသိရင်တော့မပယ်နိုင်ဘူးအဲ့တော့သိအောင်တော့ဘာလုပ်ရမလဲစစ်ဆေးရမည်ကိလေညင်မဲ့စိတ်၌ဆွဲ ရုပ်လည်းမကြည်လင်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်စိတ်ညစ်မဲ့လင်းဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလို့များလူကိုကိုကိုသိရမည်ကိုစိတ်ကိုသိရမယ်ညင်မဲ့နေသလားဖြူစင်နေသလားသိရင်မလုပ်ရမလဲ ကိုယ်ကိုသိခြင်းများလူရှင်နေစဉ်စေရမည်စစ်စိတ်လို့ရှိရင်စိတ်ထက်အညစ်ပဲဝင်သလားမဝင်ဘူးလားပြီးတော့မိမိတဏ္ဍာမှာဖြစ်နေတဲ့စိတ်ဟာညစ်မဲတဲ့စိတ်လားဖြူစင်တဲ့စိတ်လားအဲ့ဒါသိလာတယ်ညင်မဲတဲ့စိတ်ပဲလို့သိပြီဆိုလို့ရှိရင်အဲ့ဒီညင်မဲတဲ့စိတ်ကိုပယ်နိုင်တယ်တဲ့နီး6ပါးမှာတနည်းနည်းနဲ့ပယ်လို့ရတာ6တွေနီးဖြင့်ပျောက်စေလွဲ့မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိုက်မှန်စွာသည် ဒီတော့သိဖို့အရေးကြီးတယ်သိအောင်တတိထားစီစဉ်ကိုကိုသိခြင်းများလူရှင်နေစဉ်စေရမည်နေစဉ်စေစေစိတ်ညစ်ကြေလျှော်စေပြရမည်အဝတ်မှာတင်နေတဲ့အညစ်အကြေးကိုဆပ်ပြတိုက်ရေနဲ့ဖို့လျှော်စေလို့ရှိရင်ဖြူစင်းမသွားဘူးလားဖြူစင်းသွားပြီဆိုလို့ရှိရင်အဲ့ဒီအဝတ်ကလေးကနှစ်လို့ပွဲမရှိဘူးလားရှိတယ်တဲ့လိုချင်တဲ့အယောင်ဆိုရင်လည်းပဲကြည်ချင်းလင်းလင်းတောက်တောက်ပြောင်ပြောင်နဲ့ရတယ်ထို့အတူပဲ ဖြူစင်တဲ့စိတ်ကလေးမှလာပြီးညှိကပ်နေတဲ့လောဘဒေါသမောဟအစိုက်တဲ့ကိလေသာအငြင်းမဲ့ဘိဇာဝိတမလောဘပြပါဒကောတာဥပနာဟမေခပလာဒဓမ္မတာရမမာနအတိမာနမဒပမာဒဆိုတဲ့အငြင်းအကျေးစိတ်ထဲဝင်ကပ်လာပြီဆိုလို့ရှိရင်လည်းပဲအဲ့ဒီအငြင်းအကျေးဟာအာဂာနုခဏဝင်ကပ်တာပဲတဲ့သူကနီးချောင်းနီးတနည်းနည်းနဲ့လျှော်ဆေးလိုက်လို့ရှိရင်ဒီအငြင်းအကျေးပြောင်းဆင်းသွားမယ်ဒီလိုဆိုလို့ရှိရင်ဖြူစင်တဲ့စိတ်အစဉ်နဲ့ ကြည်လင်ချမ်းမြေ့ရေတွေ့သောကြာပန်းလို့လန်းဆန်းလျက်သာအမြဲရှိနေမယ်ဟုတ်ကလားဒါဖြင့်ဖြူစင်နာကောင်းသလားညင်မဲတာကောင်းသလားဖြူစင်နာကောင်းတယ်သို့တော်လည်းပဲဒီမှာအဝတ်နဲ့မြတ်စွာဘုရားကဥပမာပြုထားတယ်တကယ်တော့အဝတ်ညင်မဲတာနဲ့စိတ်ညင်မဲတာ ရှင်ကြည့်မယ်ဆိုလို့ရှိရင်ဘယ်ဟာကပူဆိုးတယ်လဲစိတ်ညင်မဲတာပူဆိုးပါတယ်ပူဆိုးတယ်နော် အဝတ်ကတော့ဖြူပါရဲ့စိတ်ညစ်မဲတယ်ဆိုရင်ကောကောင်းပါဘူးကောင်းလားမကောင်းလားမကောင်းဘူးနော်စိတ်ကတော့ဖြူပါရဲ့အဝတ်ကတော့အတော်တန်ညင်မဲတယ်ဆိုရင်ကောတော်ပါသေးရဲ့ဟုတ်ကဲ့လားသို့တော့စိတ်လည်းဖြူမယ်အဝတ်လည်းဖြူမယ်ဆိုရင်တော့ပိုမကောင်းဘူးလားအကောင်းဆုံးပဲဘုန်းကြီးဒီတရားရှိကတစ်ချိန်ဟောစဉ်ကဒီဆောင်းပုတ်တစ်ခုထည့်ထားတယ်အခုဒီထည့်မထည့်ဘူး အသားပဲဖြူဖြူအဝတ်ပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်စိတ်ဖြူလင်းကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီဟုတ်သလားမှန်ပါဗျာအဲ့ဒါဘုန်းကြီးဒီထဲမှာထဲမထားဘူးဘာလို့ထဲမထားလဲဟောမပါလို့ထဲမထားတော့ဘောမပါလို့ထဲမထားတာဘောမလေးလွယ်လွယ်လေးညာခက်ခက်ကြီးတိုးဟိနေကြတယ် ဆိုကဲအသာပဲဖြူဖြူအဝပဲဖြူဖြူစိတ်ဖြူဖို့သာလူရင်းဖြစ်သည်အသာပဲဖြူဖြူအဝပဲဖြူဖြူစိတ်ဖြူဖို့သာလူရင်းဖြစ်သည်စိတ်ဖြူဖို့သာလူရင်းဖြစ်သည်ဆို ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော်ပြီနိဗ္ဗာန်ဝင်ရေးမဝေးတော်ပြီစိတ်ဖြူလင်စိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော်ပြီ ဘာဆိုလို့လဲဘာဆိုလို့လဲစိတ်ဖြူစင်ပြီဆိုလို့ရှိရင်ကိလေသာတွေမိမိစိတ်ထဲမှာရှိသေးလားမရှိတော့ဘူးတဲ့ကိလေသာတွေအမြင့်ပြတ်ပယ်တတ်ပြစ်ပြီးပြီဒီလိုဆိုလို့ရှိရင်တော့နိဗ္ဗာန်နဲ့ကပ်နေပြီဟုတ်ကဲ့လားကိလေသာခတ်သိမ်းငြိမ့်ပြီဆိုလို့ရှိရင်ကိလေသာပြိနိဗ္ဗာန်မရောက်ပေဘူးလားကိလေသာပြိနိဗ္ဗာန်ကိလေသာတွေငြိမ့်ညင်ညောင်ရတဲ့ချမ်းသာဟုတ်ကဲ့လား ယဟနာပုဂ္ဂိုလ်များရတာအဲ့ဒါကိုသာဥပါတိတေတနိဗ္ဗာန်လို့ခေါ်တယ်နောက်ရုပ်ဆင်းရဲနာမ်ဆင်းရဲလုံးဝရုပ်နာမှာအကျွင်းအကြံမရှိငြိမ့်သွားတာကိုတော့အနုပါတိတေတနိဗ္ဗာန်သူကြတော့ကိလေသာဆင်းရဲတဲ့ငြိမ့်တာမဟုတ်ဘူးရုပ်ဆင်းရဲနာမ်ဆင်းရဲပါငြိမ့်သွားပြီဘာနိဗ္ဗာန်နဲ့အနုပါတိတေသနိဗ္ဗာန်နဲ့အဲ့ဒီနိဗ္ဗာန်ပြောလိုက်လို့ရှိရင်တော့မလိုချင်တဲ့လူကများတယ်ဟုတ်ကလား မဟုတ်ဘူးနားမလဲတဲ့လူကမလိုချင်ဘူးရုပ်ရောနာရောချုပ်ငိမ့်သွားတယ်ဆိုတဲ့နိဗ္ဗာန်ကိုနားမလဲတဲ့လူကမလိုချင်ဘူးအခုနလောဘဒေါသမောဟစိုက်တဲ့ကိလေသာအငြင်းမဲတွေငြိမ့်သွားလို့မလို့စိတ်ချမ်းမြေ့ကြည်လင်းပြီးငြိမ်းချမ်းအေးမြနေတဲ့နိဗ္ဗာန်ကြတော့လိုချင်ကြတယ်နားလဲတယ်ဟုတ်ကဲ့လားရုပ်ရောနာရောငြိမ့်သွားလို့မလို့ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်ကြတော့နားမလဲတော့မလိုချင်ကြဘူးတိတ်မလိုချင်ကြဘူးပြောလိုက်မလေဒီလိုဆိုနိဗ္ဗာန်ပြင်းစရာကြီးပါလား ဟုတ်လားဘာမှမရှိလို့တဲ့နိဗ္ဗာန်မှာရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးဆိုတော့ဟင်ဘာမှမရှိဘူးဆိုပြင်းစရာကြီးပဲတဲ့မလိုချင်ပါဘူးတဲ့အဲ့ဒါစဉ်းစားကြည့်ပါနိဗ္ဗာန်ရောက်ရင်ပြင်းမလားမပြင်းဘူးလားဟမ်ပြင်းတယ်ဆိုတာရုပ်လားနာမ်လားရုပ်ပါဗျာဒုက္ခပါလားအင်းတက်တော်တဲ့ယောဂီပဲဟဲ့အစင်တမ်းမြင်တယ်နော် ပြင်းနေဆိုတာယုတ်လားနံလားအခုနပြောခဲ့သေးတဲ့ဌိနမိတ်တာပြောခဲ့တယ်မဟုတ်လားอืมဒီတော့သင်ရဲ့ခတ်သိငိမ့်တဲ့ယုတ်ရနံရောငိမ့်တဲ့နိဗ္ဗာန်မှာယုတ်လည်းမရှိဘူးနံလည်းမရှိဘူးဆိုတော့ပြင်းတာဝရှိပါဦးမလားအဲ့ဒါကပြင်းစရာကောင်းမလားမကောင်းပါဘူးအဲ့ဒါတို့နားမလဲလို့နော်အဲ့ဒီနိဗ္ဗာန်အကြောင်းတနေ့နေ့မှပြောအောင်မယ်ဘလောက်လိုချင်စရာကောင်းတယ်ဆိုတာဒီတော့အဲ့ဒါလို့ ဒီဥပကိလေသာ16ပါးဟာစိတ်ကိုညင်မဲစေတဲ့တရားတွေပဲလို့သိပြီဆိုလို့ရှိရင်သူတို့ကိုပယ်နိုင်တယ်တဲ့ပယ်တဲ့အခါမှာကျမ်းဂန်မှာလာတဲ့အတိုင်းဘုန်းကြီးကဒီမှာအစဉ်ကို ပြထားတယ်အခုဒီဥပကိလေသာ16ပါးကတရားခေါင်းဆင်လိုက်တာနောက်ကြတော့မှအဲ့ဒီအဘိဓါဆိုတာဘလို့ဟာအဲ့ဒီအဘိဓါကြောင့်ဘလို့အကျိုးရုပ်တယ်အဘိဓါပယ်နိုင်ရင်ဘလို့အကျိုးရှိတယ်အဲ့ဒါကိုကိလေသာအညင်မဲကို အမြင့်ပြ နောင်တဖန်ပြန်မဖြစ်အောင်အနုပါဒနိရောဓနောင်တဖန်ပြန်မဖြစ်ပဲလုံးဝအမြစ်ပြတ်ချုပ်ငိမ့်သွားအောင်ပယ်နိုင်တတ်နိုင်တာကတော့မဲ့ညာမှာပဲဝိပဿနာဉာဏ်ကတော့အမြင့်ပြမပယ်တတ်နိုင်နေဘူးမဲ့ညာမှာပယ်တတ်နိုင်တယ်အဲဒီမှာဥပကိလေသ16ပါးကိုသောတာပတ္တိမဲ့ညာကပယ်တဲ့ဥပကိလေသသဂရာဂามိမဲ့ညာကပယ်တဲ့ကိလေဥပကိလေသကိုထည့်မထားဘူးထည့်မထားတာတော့သဂရာဂามိမဲ့ညာက ဥပကိလေသရဲ့ဒစိတ်ဒရေသပဲပယ်တယ်အကုန်လုံးမပယ်လို့နောက်အနာဂါမိမညာကပယ်တဲ့ဥပကိလေသနောက်အရဟတမညာကပယ်တဲ့ဥပကိလေသအဲ့ဒါတွေအထကရာဖွင့်ပြထားတယ်ဒါကြောင့်ဒီဒီနေရာမှာအဲ့ဒီသဘောလေးသိထားတဲ့အခါကျတော့တချို့များပြောတတ်တယ်မလေးကျုပ်တို့တော့ကျမတို့တော့ကျွန်တော်တို့တော့အပေတကားပိတ်ပြီတဲ့ဘာလို့တော့အတိဘယ်ကသောတာပတ္တိမဉ္ဇဉ်ရလို့သောတာပန်ဖြစ်လို့ပေါ့လေ အဲ့ဒါလို့တချို့ပြောကြတယ်အဲတချို့များပြောကြသေးကျမတို့တော့အပေတကားပိတ်ပြီတဲ့ဘာကြောင့်လို့ဆိုညံစင်နာရလို့မဟုတ်မလေးညံစင်နာရလို့အပေတကားပိတ်တယ်တဲ့ဘယ်ဖះဟောလဲမသိပါဘူးဒီတော့အဲ့ဒီမှာအဲ့ဒါလို့ပြောတဲ့ပုံကိုယ်တွေတကယ်သူတို့ပထမမဲ့ဖြစ်တဲ့သောတာပတ္တိမဲ့ရသလားမရဘူးလားဆိုတာဘေးကနေအကဲခတ်နိုင်တဲ့ဒီဒီစိတ်မဲမြကိုအမြတ်ပြရှင်းပုံကိုအထကရာဖွင့်ပြတဲ့အတိုင်းသိရ သောတာပတ္တိမေဣပေယအိဒါမစ္စရိထေဘိမာယသောတာပတ္တိမေညာရတဲ့ပုဂ္ဂိုလ်ဟာမနာလိုတဲ့အိဒါလည်းသူအမြင့်ပြတ်ပဲဖြစ်ပြီသူတဏ္ဏမှာမနာလိုတဲ့စိတ်လုံးဝမရှိဘူးမစ္စရိယနှမျောတဲ့မစ္စရိယစိတ်လည်းပဲသူစိတ်သူတဏ္ဏမှာမရှိတော့ဘူးအဝတ်မရှိဘူးဆိုသူ့သွားတောင်းအဲ့ဒါရှိတာထုတ်ပေးလိုက်မယ်အစားမရှိဘူးဆိုလို့ချင်းသူ့သွားတောင်းဆန်တပြီမရတော့မှပဲအဲ့ဒါနှုတ်စီတပူတော့ရလိုက်မယ်ဒါပြောတာနှမျောတာမရှိဘူးတဲ့ သောတာပတိမဉ္ဇဏ်ကအမြင့်ပြပဲတတ်လို့ပထမမဉ္ဇဏ်ထဲ့ပြီးမာယာမိမိအပြစ်ကို ဖုံးထားတာမာယာဖုံးလို့တဲ့စိတ်ထားအဲဒီပုဂ္ဂိုလ်မှသူ့အပြစ်သူဘယ်တော့မှမဖုံးဘူးတဲ့အမတန်စိတ်ဖြောင့်နေအပြစ်အပြစ်ရှိတဲ့အတိုင်းထုတ်ဖော်ပြောပြပြီးဝန်ခံတယ်တဲ့သောတာပတိမဉ္ဇဏ်ရတဲ့ပုဂ္ဂိုလ်ဣဒ္ဓမစ္စရိထဲ့ပြီးမာယာတာထေပလာတမေခ6ဖြာတာထေယကောက်ကျစ်တဲ့စိတ်ထားမိမိမရှိတဲ့ဂုံရှိဟန်ဆောင်ပြီးတော့ဝါကြွားပြောဆိုတဲ့ စိတ်ထားအဲ့ဒီစိတ်ထားလည်းသူ့မှာမရှိတော့ဘူးတဲ့ပလာသကိုယ့်ရဲ့သားတဲ့လူတက်ပြိုင်တဲ့ပလာသစိတ်ထားလည်းသူ့မှာမရှိတော့ဘူးတဲ့မေခသူ့ပေါ်သူများပြုထားတဲ့ကျေးဇူးကိုခြေဖြတ်တဲ့ကျေးဇူးကမ်းတဲ့စိတ်ထားလည်းသူ့တဏ္ဍမှာမရှိတော့ဘူးတဲ့အဲ့ဒီ6ပါးသောတာပတ္တိမဉ္ဇဉ်ကပယ်တယ်တဲ့ဒီလိုဆိုတော့ဒါသိထားလို့ရှိရင်အကဲခါရမလွယ်ဘူးလားလွယ်တယ်သိထင်ကြတယ်ဒီစိတ်ဓာတ်တွေကမနာလိုတဲ့စိတ်ဓာတ်တွေနှမျောတဲ့စိတ်ဓာတ်တွေကိုယ့်အပြစ်ဖုံးတဲ့စိတ်ဓာတ်တွေ ကိုမရှိတာကိုမရှိတဲ့ကုန်ရှိဟန်ဆောင်တဲ့စိတ်ထားတွေသူများပါတဲ့ပုဂ္ဂိုလ်တက်ပြိုင်တဲ့စိတ်ထားတွေကျေးဇူးချီးဖြတ်တဲ့စိတ်ထားတွေဆိုတာဒါအမှန်တန်ထင်ကြတယ်အကက်ခတ်လို့သိရသိလွယ်တယ်ဒါကြောင့်ဘုန်းကြီးကဒီမှာအထကရာပြောဖောက်ပြဖော်ပြထားတဲ့အစဉ်တိုင်းပဲဒီမှာရေးထားတယ်သောတာပတ္တိမေဣဘေယအိဒာမစ္စရိထေဝိမာယာသာထေပလာတမေခါ၆ဖြာမြစ်ပြရှင်းပေခြင်း ပထမပထမဆိုတာပထမမေသောတာပတ္တိမေ အမြင့်ပြတ်ပေတ္တတိတဲ့အမြင့်ပြတ်ပေတ္တတဲ့ဆိုတာသမုတ်စေတပဟံခေါ်တယ်သမုတ်စေတအမြင့်ပြတ်ပဟံပဲတာကဲဆိုသောတာပတ္တိမေဣဘေယသောတာပတ္တိမေဣဘေယဣဒ္ဓာမစ္စရိထေဝိမာယဣဒ္ဓာမစ္စရိထေဝိမာယသာထေပလာတမေခ6ဖြာသာထေပလာတမေခ6ဖြာမြစ်ပြရှင်းပေခြင်းပထမမြစ်ပြ so အပေတကားပိတ်ပါပြီဆိုတဲ့လူတွေအကဲခတ်တတ်ပလားခတ်တတ်ပါဘူးမလေးတချို့အပေတကားကတော့ပိတ်လိုက်ချင်တာမနာလို့တဲ့အိတ်သားကတော့ဒုနဲ့တဲနဲ့အများကြီးရှိတယ်ဟုတ်ဘူးလားအဲ့ဒါမြင်ညာအဖြစ်သူတကယ်ပိတ်ပလားမပိတ်ပါဘူးဗျာဟဲ့ဂျိတ်ခနေပဲတခါတည်းဝင်သွားမှာနော်အဲ့ဒီအိတ်သားတရားဟာအဆိုးဆုံးပဲဥပကိလေသာစိတ်ညစ်မဲစေတဲ့တရားတွေမှာ အဆိုးဆုံးတရားမနာလိုစိတ်ဟုတ်ကဲ့လား ဘာမှမနာဘာမှမရပဲနဲ့သူများကောင်းစားတာမနာလို့နေတာတော်တော်ဆိုးတဲ့စိတ် စိတ်ကမနာလိုပြီဆိုပြီးဆိုရင်နှုတ်ကလည်းမနာလိုတဲ့စကားတွေပြောပြီမဟုတ်ဘူးလားကိုယ်ကလည်းမနာလိုတဲ့အလုပ်တွေမလုပ်ဘူးလားလုပ်ပါရဲ့အင်မတန်ထင်ရှားသည်တဲ့နောက်အနာဂါမိမက်ကပေတာကတော့ဗျာပါဒသူ့ကိုဖျက်ဆီးလိုခြင်းသူ့ကိုပျက်စီးစေလိုတဲ့စိတ်ဒါကိုလည်းပယ်တယ်ကောဒစိတ်ဆိုးတာကိုလည်းပယ်တယ်အနာဂါမိမဉ္ဇဏ်ရဒါတတိယမဉ္ဇဏ်နော် တဂရာဂံမိဒုတိယမဉဏ်ကိုထားခဲ့တယ်ကျန်ငံကတဂရာကထားခဲ့တယ်ဒါကြောင့်မလို့ဒီမှာလည်းမဖော်ပြဘူးထားခဲ့တာကတဂရာဂံမိမက်ကကိလေသာတစ်ခုလုံးကိုအကုန်လုံးပယ်တာမဟုတ်ဘူးကိလေသာရဲ့ဒီကြီးတချို့ကိုသာပယ်တာဖြစ်တဲ့အတွက်ဒီမှာမထဲဘူးနောက်ကြတော့အဲ့ဒါပြောရအနာဂါမိမက်ကဒါကြောင့်မလို့တတိယမက်ကိုကျော်သွားလိုက်တယ်ပယ်တာကဗျာပါဒသူ့သူ့ကိုဖြည့်ဆည်းစေခြင်းနဲ့ဖြည့်ဆည်းစေလိုတဲ့စိတ်ထားလဲပယ်တယ်စိတ်ဆိုးတဲ့ဒေါသထွက်တဲ့အမျက်ထွက်တဲ့အနာဂါ စိတ်ကိုလည်းပဲတယ်ဟောဒါကဘိုးအကက်ခတ်လို့မလွယ်ဘူးလားအဲလွယ်တယ်နော်သူကအနာဂါမှာဆိုလို့ရှိရင်မထိတတိကလိကြီးပေါ့မဟုတ်လားအဲဒါလို့ဆိုလို့ရှိရင်ဘယ်နဲ့နေမလဲမဟုတ်ရင်တော့ရှူးရှူးရှူးရှူးဖြစ်လာမှာဟုတ်ကလားရှူးရှူးရှူးရှူးဖြစ်ပြီဆိုလို့ရှိရင်ဘယ်လိုမှတ်ရမလဲဩမွေပေါ့မဟုတ်လားရှူးရှူးဆိုရင်တော့မွေပေါ့မွေဟောက်သွားပြီးဒုတ်နဲ့ခောက်ကြည့်ပါလားဘယ်နဲ့နေတော့ ဩဗပြင်းကြီးထောင်ပြီးရှူရှူရှူရှူနဲ့သူတို့မွေလဲမမြင်ဘူးပါဘူးဘဟုတုရလည်းနေဣဒလွန်ရောဗျာပါဒကောရဥပနာဟယံညိုးဖွဲ့မှုကိုလည်းအနာဂါမိမဉ္ဇဏ်ကအမြစ်ပြပေတတ်သည်တဲ့